ကောရိန္သုဩဝါဒစာဒုတိယဆောင်အခန်းကြီး1အငယ်1မှ9ဘုရားသခင်၏အလိုတော်အားဖြင့်ယေရှုခရစ်၏တမန်တော်ဖြစ်သောငါပေါလုနှင့်ငါညီတိမောသေသည်ကောရိန္သုမြို့၌ရှိသောဘုရားသခင်၏အသင်းတော်မှဆ၍အခါရပြည်အရရတို့၌ရှိသောတန်ရှင်းသူအပေါင်းတို့ကိုကြားလိုက်ပါ၏သခင်ယေရှုခရစ်နှင့်ငါတို့အဖအကြီးဟုသောဘုရားသခင်ထံတော်က ကျေးဇူးတော်နှင့်ညီသက်ခြင်းသည်တင်တို့၌ရှိပါစေသောတနာခြင်းကုဏာ၏အဖတက်တာခြင်းအမျိုးမျိုးသည်အရှင်ဒီဟုသောငါတို့သခင်ယေရှုခရစ်ခမည်းတော်ဖျားသခင်သည် မင်္ဂလာ ရှိတော်မူစေတည်းငါတို့သည်ဖျားသခင်၏ကျေးဇူးတော်အားဖြင့် ကိုယ်တိုင်တက်တာခြင်းရှိတကယ်သို့ဆင်းရဲခြင်းအမျိုးမျိုးကိုခံရသော သူတို့အားတက်တာစေနိုင်မည်အကြောင်းဆင်းရဲခြင်းအမျိုးမျိုးတို့၌ဘုရားသခင်သည်ငါတို့အား သက်သာစေတော်မူ၏။အဘယ်သို့နည်းဟုမူကားခရစ်တော်ကြောင့်ငါတို့ခံရသောဆင်းရဲခြင်းသည်အလွန်များပြားသည့်ဤသူခရစ်တော်၏ယေရှုအားဖြင့်ငါတို့ခံရသောတက်တာခြင်းသည်အလွန်များပြား၏တို့ဖြစ်၍ငါတို့သည်ဆင်းရဲခြင်းကိုခံရတော်၎င်းတက်တာခြင်းသို့ရောက်တော်၎င်းတင်တို့၏တက်တာခြင်းနှင့်ကယ်တင်ခြင်းအကျိုးအလိုငါဖြစ်၏ငါတို့သည်ဆင်းရဲခြင်းကိုခံရတကယ်သို့တင်တို့သည်တီးခံသောစိတ်နှင့် ခံရသောအားဖြင့်ထိုသက်သာခြင်းနှင့်ကယ်တင်ခြင်းသည်ပြည့်စုံတတ်၏။သင်တို့အတွက်ကြောင့်ငါတို့သည်မရွေ့နိုင်သောမြော်လင့်ခြင်းရှိ၏။သင်တို့သည်ဆင်းရဲခြင်းကိုဆက်ဆံသကဲ့သို့ထိုနည်းတူသက်သာခြင်းကိုဆက်ဆံကြ၏ဟုငါတို့သည်သိကြ၏။ညီအစ်ကိုတို့၊အာရှိပြည်၌ငါတို့ခံရသောဆင်းရဲခြင်းတည်းဟူသော အသက်မလွတ်နိုင်ဟုထင်ရ၍မခံနိုင်အောင် အတိုင်းထက်အလွန်လေးသောဆင်းရဲခံရကြောင်းကိုတင်တို့မတိဘဲနေစေခြင်းငှာငါတို့အလိုမရှိငါတို့သည်မိမိကိုယ်ကို အစင်မကိုးစားဘဲတေသောသူတို့ကိုထမြောက်စေတော်မူသောဘုရားသခင်ကိုကိုးစားမိအကြောင်းတေစေဟုစီရင်ခြင်းကို ကိုယ်တိုင်ခံရတဲ့ကဲ့သို့ဖြစ်၏ထိုဘုရားသခင်သည်ငါတို့ကို ထိုမြတ်လောက်ကြီးစွာသောတေဘေးမှ ကယ်လွတ်တော်မူပြီယခု၌လည်းကယ်လွတ်တော်မူသေး၏တင်တို့သည်ကူညီ၍ငါတို့အဖို့ဆုတောင်းလျင် နောက်၌လည်းကယ်လွတ်တော်မူလက်တန့်ဟုငါတို့သည်ယုံကြည်မျှော်လင့်ခြင်းရှိ၏ထိုတို့ဖြစ်လျင်အများသောသူတို့သည်ကူညီသောအားဖြင့်ငါတို့၌ရောက်သောဆုကျေးဇူးကို အများသောသူတို့သည်ထောက်၍ငါတို့အတွက်ကျေးဇူးတော်ကိုချီးမွမ်းကြလိမ့်မည်အငယ်၁၂မှ၁၄ ငါတို့ဝါကြွားဝမ်းမြောက်ခြင်းအကြောင်းဟုမူကားလောကီပညာကိုအမိမပြုဘုရားသခင်၏ကျေးဇူးတော်ကိုအမိပြု၍လည်လူသောစိတ်နှင့်၎င်းဘုရားသခင်အလိုတော်ရှိသော ကြည်ပြူခြင်းနှင့်၎င်းငါတို့သည်ဤလောက၌ကြင်ကြံပြုမှု၍တင်တို့စီမှလည်းထိုတို့အထူးသဖြင့်ကြင်ကြံပြုမှုသည်ဟု ကိုကိုကိုတည်သောစိတ်သည်တက်တည်ခံတည်းတင်တို့သည် ဖတ်၍ဝန်ခံသောအရာမှတပါ အခြားသောအရာကိုငါတို့သည်ရေး၍ပေးလိုက်သည်မဟုတ်သင်တို့သည်သခင်ယေရှုခရစ်နေ့၌ငါတို့၏ဝါကြွားဝမ်းမြောက်ခြင်းအကြောင်းဖြစ်တဲ့ကဲ့သို့ငါတို့သည်သင်တို့၏ဝါကြွားဝမ်းမြောက်ခြင်းအကြောင်းဖြစ်ကြသည်ဟုသင်တို့သည်ငါတို့ကိုအနှဲငယ်အားဖြင့်ဝန်ခံသည့်အတိုင်းအစဉ်ဝန်ခံကြလိမ့်မည်ဟုငါတို့သည်မျှော်လင့်လျက်နေကြ၏အငယ်၅မှ22 အစဉ်ဝန်ခံမည်ဟုငါသဘောကျလျက်ရှိ၍တင်တို့သည်တပံစုကျေးစုတော်ကို ခံရစေခြင်းငှာငါသည်တင်တို့စီတို့အရင်လာမည်ဟုအကြံရှိ၏တင်တို့အနားမှာရှောက်၍မာကေဒေါနိပြည်သို့သွားပြီးလျှင်တပံမာကေဒေါနိပြည်မှတင်တို့နေရာသို့လာ၍ယူဒပြည်တိုင်အောင်တင်တို့ပို့ခြင်းကျေးစုကိုခံမည်ဟုအကြံရှိ၏ထိုတို့ အကြံရှိသောအခါ လျက်ပေါ်သောစိတ်ရှိသလောသို့မဟုတ်ငါစကားမှာဟုတ်မှန်ဤဟုတ်မှန်ဤဟု၍၎င်းမဟုတ်မမှန်မဟုတ်မမှန်ဟု၍၎င်းဖြစ်စေခြင်းငှာငါကြံစီသောအရာကိုဇာတိပတိအတိုင်းကြံစီသလောဘုရားသခင်သည်တစ္ဆာနှင့် ပြည့်စုံတော်မူတကဲ့သို့တင်တို့စီတို့ငါတို့ပေးလိုက်သောစကားသည်ဟုတ်မှန်ဤဟု၍၎င်းမဟုတ်မမှန်ဟု၍၎င်းမဆိုလိုငါမှဆ၍တိလွာနုနှင့် တိမောသေတို့သည်သင်တို့အားဟောပြောသောဘုရားသခင်၏သားတော်ယေရှုခရစ်သည်ဟုတ်မှန်၏ဟု၍၎င်းမဟုတ်မမှန်ဟု၍၎င်းမဆိုလိုဘဲကိုယ်တော်မှဟုတ်မှန်၏ဟု၍သာ ဆိုလိုသည်ထိုသခင်မှာဘုရားသခင်၏ဂတိတော်ရှိသမျှတို့သည်ငါတို့အားဖြင့်ဘုံတရေတော်ကိုထင်ရှားစေခြင်းလို့ငါဟုတ်မှန်၏ဟု၍၎င်းအာမင်ဟု၍၎င်းဖြစ်သည်တင်တို့နှင့် ငါတို့ကိုခရစ်တော်၌တည်စေ၍ဘိသိက်ပေးသောသူကားဘုရားသခင်ဖြစ်သတည်း။ထိုဘုရားသခင်သည်ငါတို့ကိုတံဆိပ်ခတ်၍ငါတို့စိတ်နှလုံးထဲ၌ဝိညာဉ်တော်တည်းဟူသောစားရန်ကိုသွင်းပေးတော်မူ၏။ငါသည်သင်တို့ကိုသနားသောကြောင့်သာယခုတိုင်အောင်ကောရိနသုမြို့သို့မလာဟုငါ့စိတ်ဝိညာဉ်ဘက်၌ဘုရားသခင်ကိုငါတိုင်တည် ထိုသို့ဆိုသော်လည်းငါတို့သည်သင်တို့၏ယုံကြည်ခြင်းကိုအစိုးရသည်မဟုတ်သင်တို့၏ဝမ်းမြောက်ခြင်းအကြောင်းကိုကူမ၍သာပြုကြ၏အဘယ်အကြောင်းနည်းဟုမူကားယုံကြည်ခြင်းအဖြစ်သင်တို့သည်တည်နိုင်ကြ၏